ခန်းကြီး29အငယ်1မှ25တပန်ထာဝရဘုရား၏နှုတ်ကပတော်သည်ငါစီသို့ရောက်လာ၍အချင်းလူသားတုရုမျိုးအတွက်မိတမ်းခြင်းကိုပြု၍တုရုမျိုးအားဆင်းဆိုရမည်မှာအိုပင်လေဝ၌တည်သောမျိုးများစွာသောကျွန်းသူကျွန်းသားတို့အဖို့ကုံတွယ်တတ်သောမျိုးတင့်ကိုအရှင်သာရဖျားမိန်တော်မူသည်ကားအိုတုရုမျိုးတင်ကငါ၏တင့်တယ်ခြင်းစုံလင်ပြီဟုဆိုတတ်၏ သင်၏နံပါတို့သည်ပင်လေထဲမှာရှိ၏သင်၏ပိတုကာတို့သည်တင့်ကိုစုံလင်စွာတင့်တယ်စေခြင်းငှာပြုကြပြီသင်၏ပြင်ပြရှိသမျှတို့ကိုစေနိယထင်းယူတစ်သားဖြင့်လှုပ်၍ရွတ်တိုင်ဖို့လေဗနုန်အာရစ်ပင်တို့ကိုယူကြပြီဘာရှန်တပိတ်တစ်သားဖြင့်တက်တို့ကို၎င်းခိတ်တိမ်ကျွန်းတို့မှယူခဲ့၍စင်စွယ်နှင့်စီချဲသောတာရှုရတစ်သားဖြင့် ကန့်တို့ကို၎င်းလှုပ်ကြပြီအဲဂုရုပြည်၌ခြေလေသောပိတ်ချောရွက်တို့ကိုဖြန့်၍အေလိရှကျွန်းတို့မှယူခဲ့သော အထယ်ပြာအထယ်မောင်းဖြင့်လှုပ်သော မျက်နှာချင်းနှင့်ပြည့်စုံ၏ဇီးတုံမြို့သားအာဝတ်မြို့သားတို့သည်တင်မောသားဖြစ်၍တုရုပညာရှိတို့သည်လမ်းပြမာလိန်ဖြစ်ကြ၏ဂေဗလလူကြီးပညာရှိတို့သည်တင့်ကိုပြုပြင်လျက်လိုက်ကြ၏ ပင်လေတူးတက်သောတင်မောရှိသည်မြတင်မောသားတို့နှင့်တကွတင်နှင့်ဖောက်ကားရောင်းဝယ်ခြင်းဟံပါကြ၏ပေရတိလူလူဒလူ ဖုတလူတို့သည်တင်ဤတတ်သားစစ်သူရဲ့လောက်ကြ၏ဒိုင်းလွှားတန်ခမောက်လုံးတို့ကို ပြင်ဆင်၍တင်ဤဂုံတရီကိုထင်ရှားစေကြ၏အာဝတ်အမျိုးသားတို့သည်တင်ဤတတ်သားတို့နှင့်တကွမြို့ရိုးပတ်လည်၌စီးကြ၏ ဂမ္မဒိန်လူတို့သည် ပြအိုးတို့ကိုဆောက်၍မြို့ရိုးပတ်လည်၌မြားတုံတို့ကိုပြင်ဆင်သဖြင့်တင်ဤတင့်တယ်ခြင်းကိုစုံလင်စေကြ၏တင်၌ကုံသွေရန်ဥစ္စာများသောကြောင့်တာရှုမြို့သည်ငွေတန်တန်မြူခဲတို့ကိုတင့်ဝိုင်းသို့ယူခဲ့၍တင်နှင့်ကုံသွေခြင်းကို ပြုလေ၏ရာဂုံမြို့တုပလန်မြို့မေရှက်မြို့တို့သည်တင်နှင့်ကုံသွေ၍လူကျွန်တို့နှင့်ဂျင်းဒီဖလားတို့ကို တင့်ဈေး၌ရောင်းကြ၏တောကမအမျိုးသားတို့သည်မြင်းမြင်းစည်းသူလာတို့ကိုတင့်ဝိုင်း၌တွင်ကြ၏ဒေတံမြို့သားတို့သည်လည်းတင်နှင့်ကုံတွယ်ကြ၏များစွာသောတကြွတနိုင်ငံအယက်သားတို့သည်တင်လုသောဥစ္စာကိုဝယ်၍ဥဂျူစင်စွဲတစ်သားနှင့်ကိုပြန်ပေးကြ၏တင်လုသောဥစ္စာများသောကြောင့်ရှုရိပြည်သည်တင်နှင့်ကုံတွယ်၍နပတ်ကြောင့် ပြာသောအထည်ခြေလေသောအဝတ်ပိတ်ချောတန်တာကြောက်နီတို့ကိုတင့်ဝိုင်း၌တွင်ကြ၏ယူရပြည်နှင့်ဤဒေလပြည်သည်တင်နှင့်ကုံတွယ်၍ဂျုံစပန်းမူရန်စီပနက်စီဘာလဆန်စီစီပြားရည်တို့ကိုတင့်စေ၌တွင်ကြ၏ဓမ္မတက်မျိုးသည်တင်လှုပ်သောဥစ္စာများစီးစိမ်များပြားသောကြောင့်ဟေလဘုံစပြည့်ရည်ဖြူသောတိုးမွေးကို ဖလှယ်လျက်ဖောက်ကားတတ်၏။ဝေဒန်မြို့နှင့်ယာဝန်ပြည်ဥဇာလမြို့သည်လည်း၊သံပြောင်ကိုသင့်ဝိုင်းသို့ ယူခဲ့၍၊သင့်ဈေး၌သစ်ကြံပိုးနှင့်ကြံလျက်ရှိ၏။ဒေ tan မြို့သည်မြင်းစီးသူရဲသုံးစရာချောသောအထည်မျိုးကိုရောင်း၍သင်နှင့်ကုန်သွယ်၏။အာရပ်ပြည်နှင့်ကေဒါမင်းအပေါင်းတို့သည်သင်လုပ်သောဥစ္စာကိုရခြင်းငှါသိုးသငယ်၊သိုးထီး စိတ်များတို့နှင့်ဖလှယ်၍ကုံတွေကြ၏ရှေဘကုံတဲ့ယာဂမကုံတဲ့တို့သည်တင်နှင့်ကုံတွေ၍အမျက်ဆုံးသောနန္တာမျိုးအဖိုးကြီးသောကြောက်မျိုးရွှေမျိုးကိုတင့်ဝိုင်း၌တွင်ကြ၏ခါရံမျိုးသားကန်နီမျိုးသားအေဒင်မျိုးသားရှေဘကုံတဲ့အာရှုရိကုံတဲ့ခိလမကုံတဲ့တို့လည်းတင်နှင့်ကုံတွေ၍ထူးဆန်းသောဥစ္စာ ပြာသောအထည်ချဲလေသောအထည်အဖိုးထိုက်သောအဝတ်တစားပါ၍ကျိုးနှင့်ပတ်ရသောအာရစ်တတာတို့ကိုတင်ဤကုံတဲသို့တွင်ကြ၏တာရှုတင်မောတို့သည်တင်ဤကုံကိုဆောင်လျက်တွာလာသဖြင့်တင်သည်ပင်လေအလယ်၌ကျွယ်ဝ၍အလွန်ဘုံကြီးလေ၏အငယ်26မှ36ယခုမူကားတင်ဤ တက်ခတ်သားတို့သည်တင့်ကိုကြီးစွာသောရေထဲသို့ဆောင်သွား၍အရှိလေသည်လည်းပင်လေအလယ်၌ချိုးလေပြီတင်းသည်လဲပြက်သောအခါတင်း၏ဥစ္စာဝိုင်းကုံတင်မောသားလမ်းပြမာလိန်ပြုပြင်သူကုံတယ်စစ်သူရဲ့အလုံးရင်းပါသမျှတို့သည် ပင်လေအလယ်၌ကြရကြလိမ့်မည်တင်းဤလမ်းပြမာလိန်တို့အခိတံကြောင့် ပတ်ဝန်းကျင်အရက်တို့သည်လှုပ်ရှားကြလိမ့်မည်တက်ခတ်သောသူအပေါင်းတို့သည်သင်္ဘောမှဆင်း၍သင်္ဘောသားများနှင့်ပင်လယ်လမ်းပြမာလိန်အပေါင်းတို့သည်ကုန်းပေါ်မှရက်လျက်သင်အဖို့အော်ဟစ်၍ပြင်းစွာငိုကြွေးကြလိမ့်မည်မြေမုံကိုမိမိတို့ခေါင်းပေါ်မှပြစ်တင်၍ပြာ၌လူကြလိမ့်မည်စပင်ကိုလည်းဖြတ်၍ရှောတေအဝတ်ကိုဝတ်စည်းလျက်ညှိုးငယ်သောစိတ်နှင့် င့်အဖို့ပြင်းစွာငိုကြွေးမြည်တမ်းရသည်ကားပင်လယ်အလယ်၌ဆုံးသောမြို့တည်းဟုသောတုရုမြို့နှင့်အဘယ်မြို့တူသည်နည်းတင်ဤဥစ္စာတို့သည် ပင်လယ်လမ်းဖြင့်ထွက်သွားသောအခါလူမျိုးများတို့ကိုရောက်ရဲစေ၍များပြားသောဥစ္စာကုံစလေတို့သည်ဖြင့်လောကီရှင်ဘင်တို့ကိုကျယ်ဝစေတတ်၏ယခုမူကားတင်းသည် ပင်လယ်၌၎င်းတင့်ကုံတွေရန်ဥစ္စာတို့သည် လှိုင်းတဘူအလယ်၌၎င်းကျိုးပဲ့၍တင်နှင့်ပါသောသူအပေါင်းတို့သည်ဆုံးရှုံးကြပြီကျွန်းသူကျွန်းသားအပေါင်းတို့သည်တင့်အမှုကြောင့်မိမောတွေဝေ၍ရှင်မြင်တို့သည်မျက်နှာပြက်လျက်ကြက်တီးမွေးညင်းထားကြ၏အမျိုးမျိုးသောဂုံတွေတို့သည်တင့်အားကဲ့ရဲ့တံကိုပြုကြ၏တင်သည်ကြောက်မဲ့ဖွယ်ဖြစ်လေပြီတကားနောက်တဖန်မပေါ်လာရပါတကားဟုငိုကြွေးမိတမ်းကြလိမ့်မည်ဟု မိန်တော်မူ၏